ခန်းကြီး7အငယ်1မှ73အခါလေ၍ရှင်ဘရင်တို့သည်စစ်တိုက်ခြင်းရောက်သောအခါဒါဝိဒ်သည်ယောဘနှင့်ကျွန်များဣဒရလအမျိုးသားများအပေါင်းတို့ကိုဆေလွတ်သဖြင့်သူတို့သည်အာမုံအမျိုးသားတို့ကိုတိုက်ဖြတ်၍ရဗာမြို့ကိုဝိုင်းထားကြ၏ဒါဝိဒ်သည်ကိုယ်တိုင်ယေရုရှလင်မြို့၌နေလေ၏နောက်တနေ့ညဦးရ၌ဒါဝိဒ်သည် လျောင်းဆက်ရာမှထ၍နန်းတော်မူပေါ်မှစင်ကြံသွားစဉ်တွင် အလွန်အစင်းလှသော မိမတယောက် ရေချိုးသည်ကို မြင်တော်မူ၏ထိုမိမကအဘယ်သူနည်းဟုဆေလွတ်၍မေးမြန်းလျင်အေလျံသမီးဟိတ်တိလူဥရိယဤမယားဘာတရှေဘဖြစ်ပါသည်ဟုလျှောက်လေ၏တဖန်လူကိုဆေလွတ်သည်ဖြင့်ထိုမိမကို အထံတော်သို့ခေါ်ခဲ့၍ရှက်တင်လေ၏ ထိုမိမသည်မိမိအညစ်အကြေးနှင့်စင်ကြယ်အောင်ပြု၍မိမိအိမ်သို့ပြန်ပြီးမှပရိတရိရှိသဖြင့်ဒါဝိဒ်ထံသို့လူကိုစေလွတ်၍ကျွန်မ၌ပရိတရိရှိပါ၏ဟုလျှောက်စေသောဒါဝိဒ်သည်ယောဘစီသို့လူကိုစေလွတ်၍ဟိတိလူဥရိယကိုငါထံသို့စေလွတ်ရမည်ဟုမှားလိုက်သည့်အတိုင်းယောဘသည်စေလွတ်၍ဥရိယရောက်လာသောအခါဒါဝိဒ်ကယောဘ ကျမ်းမာ၏လောလူများကျမ်းမာ၏လောစစ်တိုက်၍အောင်မြင်တော်ဟု မေးမြန်းပြီးမှတင့်အိမ်သို့တွား၍ခြေဆေးလောဟု မိန်တော်မူသည့်အတိုင်းဥရိယသည်နန်းတော်မှထွက်၍သူ့နောက်မှခဲဘွယ်စားဘွယ်ကိုရှင်မြင်းပေးလိုက်လေ၏တို့ရတွင်ဥရိယသည်မိမိအိမ်သို့မတွားဘဲမိမိအရှင်ဤကျွန်အပေါင်းတို့နှင့်အတူ နန်းတော်တကားဝ၌အိပ်လေ၏ဥရိယသည်မိမိအိမ်သို့မသွားကြောင်းကို နားတော်လျှောက်လင်ဒါဝိဒ်ကတင်သည်ခရီးသွားရမှ ရောက်လာသည်မဟုတ်လောတင့်အိမ်သို့အဘယ်ကြောင့်မသွားဘဲနေသနည်းဟု ဥရိယကိုမေးတော်ဥရိယကတစ်တာတော်နှင့်ဣဒရေလအမျိုးယူဒအမျိုးသားတို့သည်တဲ၌နေကြပါ၏သခင်ယောဘနှင့်သခင်ဤကျွန်များတို့သည် လွင်ပြင်၌တဲရကြပါ၏ ကျွန်တော်သည်ကိုအိမ်သို့သွား၍စားတော့လျက်မယားနှင့်ပျော်မွေ့လျက်နေသင့်ပါမည်လောကိုရောအသက်ရှင်တော်မူသည့်အတိုင်းထိုတို့ကျွန်တော်မပြုပါဟုဒါဝိအားလျှောက်လေ၏ဒါဝိကလည်းဤမြို့၌ယနေ့နေဦးလော내ပြန်နေ့ငါလွတ်လိုက်မည်ဟုမိန်တော်မူသည့်တိုင်ဥရိယသည်ထိုနေ့내ပြန်နေ့ယေရုရှလင်မြို့၌နေ၏ဒါဝိဒ်သည်လည်းဥရိယကိုခေါ်၍ရှေ့တော်၌စားတော့လျက် ရစ်မှုသည့်တိုင်အောင်တောက်ရ၏သို့တော်လည်းညဥ်မှမိမိအိမ်တို့မတော်ဘဲအရှင်ဤကျွန်တို့နှင့်အတူအိတ်ချင်းငှာထွက်သွားလေ၏အငယ်၁၄မှ29နန်းနှင့်မှဒါဝိဒ်သည်မှားစာကိုရေး၍ဥရိယလက်တွင်ရွာဘတ်သို့ပေးလိုက်၏မှားစာချက်ဟုမူကားကြက်တီးစွာစစ်တိုက်ရာတပ်ဦး၌ဥရိယကိုခံထားပြီးမှ သူသည်ရန်သူလက်သို့ရောက်၍သေစေခြင်းငှါတပ်များကိုရုပ်သိမ်းလော့ဟုပါသတည်း။အမိန့်တော်အတိုင်းယွာဘသည်မြို့ကိုကြည့်ရှုပြီးမှ၊ခွန်အားကြီးသော သူရဲရှိရာအရပ်၌ဥရိယကိုခန့်ထားလေ၏။မြို့သားတို့သည်ထွက်၍ယွာဘနှင့်စစ်ပြိုင်သောအခါ၊ဒါဝိဒ်၏ကျွန်အချို့တို့သည်သေကြ၏။ဟိတ္တိလူဥရိယသည်လည်းသေ၏။ထိုနောက်ယွာဘသည်စစ်သိတင်းအလုံးစုံကို ဒါဝိအားကြားလျှောက်စေခြင်းဟာလူကိုခေါ်၍တင်သည်ရှင်မြင်းထံတော်၌စစ်တည်င်းကိုအကုန်စင်ကြားလျှောက်ပြီးလျှင်ရှင်မြင်းသည်အမျက်တော်ထွက်၍တင်တို့သည်စစ်ပြိုင်သောအခါမြို့နီးသို့အဘဲကြောင့်ချင်းကပ်ကြသည်နီမြို့ရိုးပေါ်ကပြစ်မိကိုမတိလောယေရုဘေရှက်သားအဟိမလက်ကိုအဘဲသူလောက်ကြံသည်နီတေဘဲမြို့မှာမိမတယောက်သည်ကျိတ်ဆုံ ကြောက်တစ်ဖက်ကိုမြို့ရိုးပေါ်ကပစ်ချ၍အဟိမလက်သေသည်မဟုတ်လော။မြို့ရိုးအနီးသို့အဘယ်ကြောင့်ချဉ်းကပ်သနည်းဟုမိန့်တော်မူလျှင်၊ကိုယ်တော်၏ကျွန်ဟိတ္တိလူဥရိယသေကြောင်းကိုလျှောက်ရမည်ဟုမှာထား၍စေလွှတ်လေ၏။ယွာဘမှာထားသည်အတိုင်းထိုတမန်သည်သွား၍ဒါဝိဒ်အားကြားလျှောက်သည်ကား၊ရန်သူတို့သည် အမှန်စင်စစ်ကျွန်တော်တို့ကိုနိုင်သဖြင့်လွင်ပြင်တိုင်အောင် လိုက်၍တိုက်ကြပါ၏ကျွန်တော်တို့သည်လည်းမြို့တကားဝတိုင်အောင်လှန်၍တိုက်ကြပါ၏လေးသမားတို့သည်မြို့ရိုးပေါ်ကကိုရော့ကျွန်တို့ကိုပြစ်၍ကိုရော့ကျွန်အချို့သေးပါ၏ကိုရော့ကျွန်ဟိတ်တိလူဥရိယသည်လည်းသေးပါ၏ဟုလျှောက်လျင်ဒါဝိကလည်းဤအမှုကြောင့်စိတ်မပြတ်နှင့်စစ်တိုက်ပွဲတွင်တယောက်တလှဲ့တည်တတ်၏အာယူ၍မြို့ကိုကြက်တီးစွာတိုက်လျက်လှုပ်ကြံတိုက်ဖြဲ့ကြလောဟု တမန်အားဖြင့်ယောဘကိုမှားလိုက်လေ၏ဥရိယတေချောင်းကို သူ၏မယားကြားသောအခါခင်မွန်းကြောင့်ငိုကြွေးမိတမ်းလျက်နေ၏ငိုကြွေးမိတမ်းခြင်းလွန်မှဒါဝိဒ်သည် လူကိုဆေလွတ်၍ထိုမိမကိုနန်းတော်သို့ခေါ်စေသဖြင့်သူသည်မိဖုရားအဖြစ်သို့ရောက်၍သားယောက်ျားကို ဖွားမြင်လေ၏တို့ရတွင်ဒါဝိဒ်ပြုသောအမှုသည်သာဝရဘုရားရှေ့တော်၌သိုးသောအမှုဖြစ်သည်